နိဗ္ဗာန်ကိုစရှိသောကိုယ်ပါသောဂုဏ်တော်တို့နှင့်ပြည့်စုံတော်မူသောသံဃာယရနာတိဟူသောယရနာများသုံးပါးတို့ကိုယောဂီများတို့လည်းမိုးရေရှိခိုးပူဇော်ဖူးမြော်မှလည်းကြောကြသောပဏာမကုသိုလ်ကံစေရနာရည်ရည်ရှိတိုင်းတရားပူဇော်ကြသရဏပူဇော်ကုသိုလ်စေနာတို့ရသောအနုဝါရောကြောင့် ဘေးရန်အန္တရာယ်ဟူသည်များဓမ္မခါခါသိမ့်ကင်းလုံးကြီးများဝေခွာကြ၏အသက်ရှည်ခြင်းနာကင်းခြင်းကြမ်းမာခြင်းချမ်းသာမြဲခြင်းစသဖြင့်သောအလိုရှိအတောင်းနာအတော်လောကီလောကုတ္တကောင်းခြင်းချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။ ရားမဟာ နာဂမနံပရိဘုံနံအာနာတိဘာတာဝေရမိသိခာရံသမာရိယာမိအာဒိနာဒါနာဝေရမိသိခာရံသမာရိယာမိအာဓမ္မစရိယဝေရမိသိခာရံသမာရိယာမိ ကဝါရဝေရဏိသိက္ခာရဏမာယိယာမိသူရာမေရယမေဇဗမာရတနာဝေရဏိသိက္ခာရဏမာယိယာမိဝိကာရဘောဇနာဝ တိဓမ္မေပုညံအာသောခယဝဟံဟောတုသရဏဂုံသုံးပါးနဲ့တကွာသပါသီလကိုသောက်တည်ခြင်းသုံးရသောသီလကုသိုလ်စေရနာဤရအပ်သောလူရန်ဘွယ်တို့ကို ဒါနကုသိုလ်စေရနာဤကောင်းမှုအပေါင်းသည်အာသောတရား၄ပါးတို့၏ကိုညာကိုညောင်းဖြစ်သောဉာဏ်ဘုံညာနိဗ္ဗာန်ကိုရောက်ဆောင်ပါစေတည်းဤကောင်းမှုကြောင့်ဤတော်တို့သည် ခသေသင်လိုကြ၍သက်ရှိခြင်းနာကင်းခြင်းချမ်းသာခြင်းချမ်းသာများခြင်းသရှိသောမူလတောင်းနာသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်သာခသေ စုံကြ၍သင်္ရခသိန်းတို့၏နိညာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောသင်္ညာစွာရောက်ရပါလို၏ရှင်ဖေယာလူရစွတော်မြင့်ပြည့်စုံကြပါစေတိတော်နေနဲ့ဖေယာရရဏတရားရဏသံဃာရဏတိသော ကိုယ်ရသုံးပါးနဲ့ဒါရကွာသင်္ဃသမဏလည်းငါစိပန်းနဲ့ပြည့်စုံသောဝိပဿနာဝိသီလကိုသာဓုကံကတဝံကျုံပေါ့မြောင်ကြရအောင်ကောင်းမွန်သောသိနေဆောင်ရှောက်ရပမာရိနမမေ့သောတတိတရားဖြင့်သာပါရေသတ်ပြီးပြည့်စုံအထုကြောင့်ခေါင်းရရပြောတဲ့ လူစရာလည်းယနေ့သီလ ပေးပွဲရေစက်ချရာဘာဘုရားတို့ဆရာတွေလေးနဲ့ဆောက်ထားပါတယ်ဆွမ်းစားကြောင်းတို့ချက်ဆောက်လို့ရအခုဒီမှာဆွမ်းစားကြောင်းကအရင်တုန်းကတော့လည်းကျေကြီးပါပဲပြည်စုံတာအခုနောက်ထပ်တော့သံဃာတွေရောပရိသတ်တွေရောညာညာလာတာနဲ့တိုးချက်ပြီးတော့လုပ်ဖို့ရအစီအစဉ်ရှိလာတယ်အဲ့ဒါအတွက်အလှူတော်ငွေကြည့် ခု10ရာထောင်တစ်ထောင်50တစ်ထောင်ကိုခုဒီစက်ချလူပေးဖို့စောက်ထားပါတယ်ရန်ကုန်မြို့24လမ်းတိုင်းနံပါတ်35ဦးဦးလီစိတ်ဦးလီစိတ်နာဦးလီစိတ်နာအားဒီစုရေတော်ခုမိသားစုပေါင်းဦးလီစိတ်နာကမရှိဘူးလားဘုရား ဒီစိနာအာယုဇူရဆိုရှိဦးနေတယ်ဇောပုကဇောပုမိသားစုကရှိမှာအဲရတာရဲချတာပေါ့လေဘုညာကနဲ့စိပါသီလအကြောင်းလေးနည်းနည်းလေးပြောလို့စိတ်ကူတာအဲဒါလေးပြောပြီးတော့မှရွေးချပါမယ်စိပါသီလတွေကသီလဆောက်တည်ပုံတွေကအချို့မှတ်ဖို့ရတယ်မလွယ်ဘူးဘာနာဓိပါဒသတ္တဝါယုတ္တကုသရှင်းမရှင်းအောင်လဲဆိုတာကတော့ ၅ပါးသီလအရေအပါလို့ထင်ရှားနေပါလေအာရိဏဒါနဒါလည်းဒီကမပေးတဲ့ပစ္စည်းခိုးယူခြင်းထင်ရှားပါအာဇမစရိယဒါလည်းမူသောကာမိတုမိဆဆာရနဲ့ခတ်တူလို့ဖြစ်လို့ကာမိတုမိဆဆာရကတော့ကာမဂုဏ်မေရုံကာမဂုဏ်ပါပဲအာမေရုံကာမဂုဏ်ကတော့မျိုးသမီးများနဲ့အိမ်တော်ပြုပြီးတော့ညွှဲရတာအိမ်တော်မဟုတ်ဘဲနဲ့ အုပ်ချုပ်တဲ့ပုဂ္ဂိုလ်ရဲ့သဘောမတူပဲနဲ့မျိုးပဲရင်ကာမိသမိဆာစာရ၅ပါးပြီလားပြည့်စည်တယ်အာဇမစရိယဆိုတာကတော့အဲဒီအိမ်တော်ပြုထားတဲ့ပုဂ္ဂိုလ်တွေလည်းမမြှွေရဘူးလို့ဆိုတာအမောရဟန်းနေများလို့ပဲရဟန်းနေမေတော်မူမြှွေရတယ်လို့ပဲအဲဒီကြတော့ရှင်းပါးစီတာဆောက်တည်တဲ့ခါကျတော့အာဇမစရိယမမြတ်သောမေတော်မှုပြီးခြင်းမှကျန်ပါပြီဒါလည်းသိတာပါသူကမူဇာဝါဒမှကျန်တဲ့ဒီနေ့ပြောဆိုခြင်းမှကျန်တာလည်းသိတာပါ မူရမေးလျော်ခြင်းအကြောင်းဖြစ်တဲ့မူရမေးလျော်ခြင်းအကြောင်းဖြစ်တဲ့အသုံးဆောင်ပစ္စည်းတွေကနေပြီးဥစ္စာဒေနအာဒါအတုတူရမမူရမေးလျော်ခြင်းအကြောင်းဖြစ်သောသေရက်စသည်မူရမေးလျော်ခြင်းတဲ့ဥစ္စာတွေပေါ့လေအဲဒါတွေသုံးဆောင်ခြင်းမှကျဆောင်တယ်ဆိုတာလည်းပဲငါးပါးဒီလာတွေကပြည့်စုံနေပါပြီ။ ဝိကာရဘောဇနာဆိုတော့ညမွန်းတော့ကစားတော့ချင်းဒါလည်းပြည်ပြည်လွယ်ပါရဲ့အခက်ပါဘူးကတော့အဲထက်တာကမစ္ဆဂိတဝါရိတဝိပုကဒသနာမာလာကနာဝိလိသနာဓာရဏမာနနာဝိဝုဒနာဌာနဝေရမိသိခာရသမာရိယမစ္ဆဂိယသူကပုတ်တရားအများကြီးဖြစ်နေတယ်အဲဒီလည်းမှတ်ထားမှမစ္ဆဂိတဝါရိတမစ္ဆဆိုတာကာခြင်းမစ္ဆဆိုတာကာခြင်းကာခြင်းမှလည်းကြင်ရှောင်ရအောင် ဟိဒဆိုတာတီဆိုခြင်းသခြင်းဆိုခြင်းအဲဒါလည်းသင်ရှားမယ်ဝါရိတဆိုတာကမစ္ဆဟိဒဝါရိတတီးမှုခြင်းအဲဒါလည်းသင်ရှားမယ်မစ္ဆဟိဒဝါရိတကာခြင်းသခြင်းဆိုခြင်းတီးမှုခြင်းအဲဒီမှာသင်ရှားရမည်မစ္ဆဟိဒဝါရိတဝိတုကသာသနာစာအဲဒါကဝေလန်းတဲ့ပင်ကြည်ခြင်းတယ် ဝဲကြည့်ရင်သူကဘသူကသာသနာဘသူကဝဲလာနေတယ်မဲ့သာသနာကရှင်ဝဲလာနေတယ်ကိုကြည့်ချင်းမှလည်းကြားအောင်မယ်အဲဒါဆယ်ပါးသီလထဲမှာရှင်သူကတပုတ်ပါပဲကာခြင်းဒီဆိုခြင်းဒီမို့ခြင်းဝဲကြည့်ခြင်းတွေမှာကြားအောင်နေဒါကတပုတ်ပါပဲဟိုရှစ်ပါးသီလမှာတော့ဆယ်ပါးသီလဆိုရင်တော့ဒီကနှစ်ပုတ်ကိုအာဒီကတပုတ်စီခွဲပြီးတော့နှစ်ပုတ်လောက်ရတာတော့နေသကိတ္တ ဝါရိတဝိသုကသာသနာတရားတပုတ်နောက်မာလာကနာဝိလိပနာဓာရဏမာနာဝဥသနာတရားတပုတ်နှစ်ပုတ်ရတာဆယ်ပါးသီလကြတာရှင်းပါးသီလကြတာဒီနှစ်ခုပေါင်းပြီးတော့နောက်ဆုံးကတပုတ်နှုတ်လာရင်ရှင်းပါးပြောင်းလို့ဒီလိုဖြစ်နေတယ်အစီအစဉ်ကအာရှိရတဲ့အစီအစဉ်နောက်မှမဟုတ်ပါဘူးတဲ့အဲဒီတော့နိစ္စကာခြင်းခီတဤဆိုခြင်းဖြင်းဆိုခြင်းဝါရိတဤမှုခြင်း ဝိသုကဒါသနာပွဲကြည့်ခြင်းအဲဒီမှာကြားမည်အဲဒီမှာကြားမည်ဘာပဲလားဆိုတော့မာလာကန္တဝိလေပနဓာရဏမာနဝိဝုဒနာဌာနမာလာရဲ့ခန္ဓာရဲ့ဝိလေပနရဲ့ဒီသုံးခုဓာရဏမာနဝိဝုဒနာသူကသူကလည်းသုံးခုအဲဒီသုံးခုနဲ့ရှေ့ကသုံးခုနဲ့ဆက်ပြီးတော့မာလာ မာလာဒါရဏပပန်ခြင်းခန္ဓာမာနနာဆိုငါလိမ့်ခြင်းဝိလိပနနဲ့ဝိဘူဒနာနဲ့ပြောလိုက်တော့နန္တာဖြင့်နန္တာပြောင်းလို့ဖြင့်မွေးကြင်တင့်တယ်အောင်သူအထူးပဲသူအကျယ်ကြီးမွေးကြင်တင့်တယ်အောင်ပြုခြင်းမှကျင်စားမည်အဲ့ဒါအဲ့ဒါတွေကနည်းနည်းကြီးမတ်စီရများတယ်အဲ့တော့နိစ္စသောကာခြင်းခိတာပြီးဆိုခြင်းဝါရိတကတိမုတ်ခြင်း ဝိသုကသာသနာကပွဲကြည့်ခြင်းတွေ၄ခုရှိတယ်ဒီမှာပဲကာခြင်းဒီဆိုခြင်းဒီမုတ်ခြင်းပွဲကြည့်ခြင်းမှာရဟန်းမြည်နောက်ဟာကသုံးခုပါပဲမာလာခန္ဓာဝိလိကနာဒီသုံးခုဒါရဏနဲ့မာနနာနဲ့ဝိဝုဒနာနဲ့တွဲမာလာဒါရဏမာလာခန္ဓာဒါရဏဝိလိကနာနာသာမာလာခန္ဓာခန္ဓာဝိဝုဒနာမာလာခန္ဓာဝိလူဝိဝုဒနာ မာလာခန္ဓာဝိလေပနမာလာခန္ဓာဝိလေပနနဲ့ဝိပုဒနာဌာနနဲ့တွဲရမှာအဲဒါကြောင့်ပန်းပန်ခြင်းနဂါလိန်ခြင်းနန္ဒပြောင်လို့ဖြင့်နန္ဒပြောင်လို့ဖြင့်မွေးကြံတဲ့အောင်ပြုခြင်းမှဒီဆောင်ကြောင်းသိခါဘုကိုဆောက်ကြည့်ပါသည်အဲဒါလေတချို့ကမှတ်မှတ်နေတချို့ကခုလိုပြောလို့လည်းနားလည်မှာမဟုတ်သေးဘူး သုံးခေါက်လောက်လိုက်ဆွဲသားမအောင်ပါကြည်တော့ကြည်တော့ခက်တဲ့ပြုစားပါမပုဂ္ဂိုလ်ပြောနေဘုန်းကြီးတို့ဓမ္မတော်ပြုစေရတယ်ဆိုတဲ့ပြုစားပါလေးကတော့တစ်ခေါက်ဆိုပြီးတော့ဗမာကခေါက်ခေါက်သုံးခေါက်လောက်ဆိုရင်တော့ဒီကမှတ်မိကောင်းပါရဲ့နစ္စဂီတာဝါရိတဝိသုကဒသနာမာလာကဏဝိလေသနာမာလာကဏဝိလေသနာ သာရဏမာနနာဝိပုဒနာဌာနာဝေရမဏိသိက္ခာပဒံသမာရိယာမိသာခြင်းဒီဆိုခြင်းဒီမုတ်ခြင်းပွဲကြည့်ခြင်းပန်းပန်ခြင်း နန္နာလိမ့်ခြင်းနန္နာကြောင်တော့ခြင်းမွေးကြိုင်ခြင်းနဲ့အားပြုပြင်ခြင်းမှာဒီဆောင်ကြောင်းဖြစ်သောသိခါပုဂ္ဂိုလ်ဟောက်ဒီပါ၏သာခြင်းဒီဆိုခြင်းဒီမုတ်ခြင်းဝဲကြည့်ခြင်း ရှိပထမဆုံးက၄ခုကာခြင်းသီဆိုခြင်းသီမုတ်ခြင်းဝဲကြည့်ခြင်းကာခြင်းသီဆိုခြင်းသီမုတ်ခြင်းဝဲကြည့်ခြင်းအဲဒီသုံးခုလေးဆိုကြတာကကာခြင်းဘုံဘုံဆို ဆက်ဆက်တော့ဆက်ဆိုမှသာဟိုဒီကခွဲရတာကတော့ရှင်းနေတော့လည်းမရောလွယ်လွယ်လေးပြအောင်လို့နောင်အကုန်လုံးဆိုတော့မှားတာမလွယ်ဘူးနောက်နောက်ဆက်ကပန်းပန်ခြင်းနန္တာလိန်ခြင်းနန္တာကြောင့်လို့ခြင်းဝိဇ္ဇင်တဲ့နေအောင်ပြုပြင်ခြင်းမှာပန်းပန်ခြင်းနန္တာလိန်ခြင်း nana bianozụe m ji de naahazụ ije njem zụ pampa njem nana ala enye nra ရဟနာဆောင်တို့ဖြင့်ဝိကျင်တင်တဲ့အားပြုကျင်ခြင်းမှာသုရမပပ္ပနိပမ္ပနိပမ္ပနိ ကြောင်ကြောင်းပြီးတော့သိက္ခာပုဂ္ဂိုလ်ဆောက်တည်ပါ၏ဒါတော့ရပြီလားပါလို့ပါဘူးဒါတော့ဒါလည်းသင်ကြားနေလို့အဲ့ဒါပဲရှင်းပိုင်းကတပိုင်းတော့ဘုရားတော်ဒါကိစ္စမှတ်ထားပါပဲကာခြင်းဒီကိုမဆိုးပါနဲ့ဘုန်းကြီးဘုန်းကြီးဆိုတာမဆိုးပါနဲ့ကာခြင်းရယ်ဒီဆိုခြင်းရယ်ဒီမုတ်ခြင်းရယ်ပွဲကြည့်ခြင်းရယ်လေးခုဓမ္မပိုင်းကကာခြင်းဒီဆိုခြင်းဒီမုတ်ခြင်းပွဲကြည့်ခြင်းရယ်လေးခုရှိတယ်နောက်ကတော့သုံးခုပါပဲပန်းပန်ခြင်းနန္တာလိမ်ခြင်း နန္ဒပြောင်တို့ဖြင့်မွေးကြိမ်တဲ့နဲ့အောင်ပြုရင်ချင်းမှာဒါလည်းသုံးခုပါပန်းပန်းခြင်းကတစ်ခုနန္ဒလေးခြင်းကတစ်ခုနန္ဒကြောင့်လည်းမွေးကြိမ်တဲ့နဲ့ပြုရင်ချင်းကပြုရင်ချင်းမှာလို့ဆိုတာတစ်ခုသင်္ချောင်းဒီကြောင့်ကြောင့်ဒီတော့တိက္ခဘုဆောက်တည်လိုက်တာကတော့ဗာဏိပါဒဝရမိရပါဏဒါတော့မခက်ပါဘူးလားအဲဒါလည်းမှတ်မိရအောင်ဥစ္စာဒေနမဟာဒေနဝရမိတိက္ခကံသမာဓိယသူကတော့ထင်ရှားပါလေမြင်လို့မြင်နေလို့နေရတော့၌ ဒီဝဲသုံးဆောင်ခြင်းမှာဒီကြောင်ကြောင့်ဖြစ်တဲ့ဒိဋ္ဌာဟုတ်တဲ့အဲဒါတော့ဥစ္စာပြင်နာမြင်လို့နေရတယ်ဆိုတာတထောင်ကြွားတဲ့မြင်တဲ့နေရာများကိုကလထိုင်တို့ပါလေလူအရိယဥစ္စာတွေပေါ်လည်းမနေဘူးဒါပါပဲဆိုတာအဲအိယာအိယာတို့ကတော့တပည့်ချင်းတထောင်ကြွားတဲ့မြင်တဲ့နေရာတွေမြင်လို့နေရာမြတ်သောနေရာဆိုတာကတော့အထူးသာမန်ရှင်းရှင်းလောက်ဆိုတာအထူးအပြင်တော့ဒီခေါင်းတွေပါလေမှာ အတွင်းမှာမှုတွေထည့်ထားတယ်လို့အေခင်းနေမှာလည်းမှုတွေထည့်ထားတယ်အေခင်းနေတယ်အပြီးတော့ဟာဒီနေ့မသုံးတော့တာဘုရားဒါညသောနေရာခေါ်တယ်ဥစ္စာအေခင်းနေရုပ်ပြင်လည်းယူမယ်ဆိုယူကြတယ်အများကြီးပါဒါပေမဲ့လည်းခုဒါဒီနှမျိုးတော့ပဲသင်ကြားယူနေကြပါလေอืมအေခင်းမှာလည်းအခုကောင်းတဲ့အေခင်းနေတော့ဆောင်ကျင်ကြရတယ်အများကြီးလို့ရှိသေးတာပါဒါပေမဲ့ဒီနှစ်ခုပဲယူယူခဲ့ရတယ် မြင်သောနေရာကဒီတော်တော်ရမြင်တဲ့အိယာတို့ကရထိုင်တို့ဉာဏ်မြတ်သောနေရာကတော့အဲဒီခေါင်းထဲမှာထည့်တဲ့မှုမှုန့်တွေမှုမှုန့်တွေမျိုးရခင်းနဲ့အဝခင်းနဲ့မှာထည့်ပြီးတော့ထားတာလေကောင်းတော့ကောင်းတာလည်းသူ့ဘောအရာကသာသီလအဲ့ဒီသီလမဆောက်ကျင်တော့၅ပါးသီလနဲ့ဆင်းအင်းနေမှာလေအဲ့ဒီ၈ပါးသီလဆောက်ကျင်အဲ့ဒါတွေဘယ်ရောက် ရဟန်းများလည်းမသုံးတော့ရဘူးလို့ဖြစ်နေဒါပါပဲကဲဆိုတဲ့ကခုနကအလှူတော်ငွေတစ်ထောင်လှူရတို့ရုပ်လိုက်ပြီးဆိုရပါလေရှင်ဖုရားရှင်ဖုရားဤတော်တို့သည်ဤတော်တို့သည်မြတ်စွာဘုရားသည်သာသနာတော်သာသနာတော်ဤစွာတည်ရန်ခြင်းဤစွာတည်ရန်ခြင်းဘုန်းကားခြင်းဤပွားခြင်း ဒီပင်ချင်းကျိုးမှာ၎င်းပြီးတော်တော့ဒီသံဃာဝဆင်းရမှလွမြောက်ပါရခြင်းနိဗ္ဗာန်ကိုနိဗ္ဗာန်စွာနမောပြုပါရခြင်းကျိုးမှာ၎င်းမြင့်တာဌာန၌ဆွမ်းဆွမ်းစားကြောင်း တိုးချဲ့ဆောက်လို့ရန်အတွက်တထောင်သောကျမ်းဝေတို့ကိုလူရန်ပါကုန်၏ဘုရားတရားပူဇော်တဲ့ဟာကြီးအကုန်လုံးကိုယ်ကနေကိုယ်အာရုံပြုပြီးဆရာအောင်ထုံမတာပါသီလတရားတော်ကိုပူဇော်သောအဖြစ်မျိုးမျိုးသော သူဝေပစ္စည်းတို့ကိုလည်းဒီဝေရင်းအတိုင်းဒီကမ်းပါကုန်ဤအာဒုချက်ဆောင်အတွက်ဒီကမ်းသောကောင်းမှုပူဇော်ရေးဖြစ်ဖြင့်ဒီကမ်းသောကောင်းမှုဒီကောင်းမှုအပေါင်းဤအာသောတရား၄ပါးတို့ဤအာသောတရား၄ပါး ကုံရာကုံကြောင်းဖြစ်သောမဉ္ဇဉ်ဘုံညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်းဒီကောင်းမှုကြောင့်ဒီကောင်းမှုကြောင့်ဒီတော်တော်ကြီးဒီတော်တော်ကြီးဟေးညာဟေးညာအန္တရာယ်ဝိဒမြတော်မှာခါခသိခါခသိသင်လို့ကြ၏သက်ရှိခြင်း နာကင်းခြင်းကျမ်းမာခြင်းသံသာများခြင်းသတ်ရှိတော်ဘုရားတောင်းလာသောအောင်ယူချမ်းသာမင်္ဂလာပေါင်းတော်နှင့်သာသတဲ့ပြည့်စုံကြ၍ ခသိမ်းတော့ရေငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောသင်ညာစွာရောက်ရပါလိုကုန်၏ရှင်ဗျာဒီကောင်းမှုကုသိုလ်ရဖို့ကိုအမိဖာတော်အား၎င်းဘုရားသမားတော်အား၎င်းဆွေမျိုးတို့အား၎င်း နိယနာ၏ရောက်ရှိနေသောသိက္ခာပေါင်းအား၎င်းသမုဒ္ဒောဤကိုဆောင်နာသိဆောင်နာမျိုးဆောင်နာနိဒာဆောင်နာသာသနာတော်ဆောင်နာလောကဝဆောက်ရသောနာဇာမင်း ယမမင်းသာစီရောငါပေါင်းတော်ဟာ၎င်းကျေးဇူးစွာသူသဖြင့်ညသိပါကုန်၏အလုံးစုံသောအတ္တဝါတို့အားလည်းညသိပါကုန်၏ဤဘာတော်မှစ၍အလုံးစုံသောအတ္တဝါတို့၏ မျှရကြ၍ကိုစိတ်နှပြသံသာရပါစေညာ